ကျေးဇူးရှင်မဟာဗောဓမြင်ဆရာတော်ဘုရားကြီးမဟာမြိုင်တော်စကားအတွင်း30ရက်10လ2010ခုနှစ်တွင်ဟောကြားတော်မူသောကဘာမြေကြီးဆွမ်းငင်အာမလွတ်အောင်ကြိုးစားပါတရားတော်နိုင်တဲ့လမ်းခံနိုင်လမ်းကျွတ်တယ်လို့ခါအလုံးကြီးကြီးကိုရထားလို့မမရဘူးဟင် တမန်ပြီးတော့ဦးသေးမျိုးကြီးရောက်တာအကုန်လုံးကအာစီလောင်းနေရှိတယ်လေတမန်အာစီလောင်းကရလုံးမရပဲနဲ့မရဘူးတမန်ဟုတ်လားတမန်ဟိုတို့ရိုးရိုးအုပ်စီတာကရလုံးရတယ်အာစီလောင်းရလုံးမရဘူးတမန်ဟင်တမန်ကျေတော့လာမကောင်းလို့ရေလို့တို့ယူစောင့်နေလို့ချိန်နေလို့ရတာမှမဟုတ်တာပဲဒါပရိကံလို့ဆိုတယ်ဟင်ဒီဒီရာဒီကလုံပြီးမှ ဘုရားရဲ့ဝင်ရမှာကိုအလုံးဝင်ရမှာပေါ့ဘာမသူကိုပြိတံကိုခေါ်တယ်ဟင်ရှင်ဘုရားတို့ဆရာတပည့်ဒီဟင်ဒီကြားတဲ့ရှင်ဘုရားဆရာကကြွားသေးတယ်တတိဆိုဘုရားဒီတဲလာတာပါဘုရားပါသေးတယ်ဟင်ရှင်ဘုရားဆရာကဘုရားတို့ကြွားသွားသေးတယ်ဟင်ခဲခဲဒီဂျုံမနောရှင်ဘုရားခဲခဲဒီဂျုံမနောရှင်ဘုရားဟင်စာကလေးက ငါဒီခဲခဲခံနိုင်မလားဆိုတာအရှင်ဘုရားစဉ်းစားထားမှန်ပါဗျာဟင်ခံနိုင်လို့ဆိုမှလည်းမှန်ပါဟုတ်တော့ဟိုကောင်းတာတခုလိုချင်ရင်ဆိုတာအများကြီးနဲ့ခုခံပြီးမှလုပ်ရတာကိုမှန်ပါဟုတ်တော့ဟုတ်တော့မှန်ပါအဲတော့ဟိုကောင်းတာကိုမမျောနဲ့အဲဒီအကောင်းမရခင်ရှေ့မှာကြိုတွေးမဲ့ဒုက္ခကိုအရင်ကြည့်ထား သူအဲ့လိုရှောက်ဖူးတယ်ရှောက်ရောက်ရောက်ချင်းရှောက်တာစိတ်မချလို့လေတမန်ဗျာသူဘုရားတော်ကကိုယ်တိုင်နဲ့ကြုံခဲ့ဘူးလို့ရှောက်တာတမန်ဗျာအဲ့တော့ရှင်ဘုရားဆရာကလက်မကြီးကိုငေါငေါကောလီအောင်ထောင်းလိုက်ပြီးတယ်တော်ဘုရားတေလာတာပါဗျာကြောက်ရဲတော့ဘူးကြာရှိတယ် အဲ့ဒါဘာဘူးဗျာဟင်ဟုတ်ပါဘူးဗျာဟောဘူးခင်ဗျာဦးသေးဖြူကြီးကအဲ့လိုကျိုးကျိုးလျှောက်ပေါ်တော့ပါဆိုတော့ဟင်တပိတော့ဖရားပြီးတဲလာတော့ဖရားဆိုတော့ရှောက်ရဲဘူးကြတော့ရှင်ရှောက်ပြီးဟုတ်မှာဘလုံးမင်းတော့ပြန်ပြောပါတယ်ဗျာဟုတ်ကလားပြောပါတယ်ဗျာအခက်အခဲတွေအများကြီးကြုံမယ်ဆိုပြောပါတယ်ဗျာဒီမှာဒါဒီမကဘူးသူတို့ဘာလို့သူကဟိုအဖိုးရှိကိုရှိကြီးခေါ်တာဟုတ်အဖိုးရှိရဲ့သားနဲ့ ချွေးမများလာတယ်လာပြီးတပည့်တော်တို့ဖရာကိုလေးကျုံမအောင်ပါဆရာအောင်ပါလေးကျုံရအောင်လို့ဖွဲ့မှာဖရာလို့အဲအမိမဲ့မှာဖရာလို့တို့လာလျှောက်တာသူချွေးမကသူသားကတော့နှုတ်အေးသူတော့လျှောက်ပြေးဘူးပြီးတော့သူချွေးမကသူသားနဲ့မရခင်ငါတရားတို့တကားတော်မတွေကပုဂ္ဂိုလ်တွေကတမိဟူတမပါဗျာတို့နဲ့တော်တော်ရင်းနှီးတော့လျှောက်ပြေးတာပေါ့တမပါဗျာတမပါလို့လျှောက် ညနေမဲ့ခြင်းမဲ့မဲ့ခြင်းလားမဲ့ပေါ့ဟေးသို့တော်နင်တို့ဖရာကမရဏဖွာလို့ဟင်ဒါရှင်ဘုရားတို့ဟိုတို့မဟာဘုတ်ထူတာရင်ပြီတဲ့ထူကြီးထောင်တုံးရာ90နှစ်90စာကြီးဒုက္ကဆုံလာပြင်းနေအင်္ဂါနေ့အင်္ဂါနေ့တင်ပါမွေးထားတာတင်ပါမရဏဘွားမရဏဘွားဆိုတာလူဖြစ်ခဲ့ရင် ငွေခင်ကာလခြူကြတယ်တင်ပါဗျာငွေခင်စားအမေမအိပ်ရအဖေမအိပ်ရတိဖြစ်တယ်တင်ပါဗျာလူဖြစ်ခဲ့တော့ပြောတာလေတင်ပါဗျာဟင်းဘုရားတော်ဘုရားတော်မသိဘူးဟင်အခုနေရောညာရောလုံးပြရတယ်လူလျှောက်လို့တို့ကိုနေရောညာရောပါဗျာအဲဖေမေးရမေးမေးရပေါ့ဗျာဟုတ်ပါဗျာဟုတ်ကဲ့တတ်တယ်ပါဗျာဖေမေးရမေးမေးရရအဲတို့ လူဖြစ်ခဲ့ဆိုဆယ်နှစ်အတွင်းသိရင်သိမသိရင်တော့မင်းလောက်မယ်တင်ပါဗျာဆယ်နှစ်အတွင်းသိရင်သိမသိရင်မင်းလောက်တင်ပါဗျာအဲ့ဒီမရဏဘွားများထုံကြုံတာများတယ်တင်ပါဗျာအောင်မြင်သွားရင်ပြောတာတင်ပါဗျာအဲ့ဒီဆယ်နှစ်အတွင်းကတော့ဘောတော်ဒုက္ခရောက်ပါတယ်တင်ပါဗျာအဲ့တော့နေနိုးဖရားလည်းခက်ခဲမျိုးစုံနဲ့လောက်ပါမှာတင်ပါဗျာအဲ့လိုပြောလို့လိုက်တယ်နေနိုးခံနိုင်အောင်ခံထားတင်ပါဗျာ အဲ့လိုပြောလှုပ်လိုက်တယ်သူတို့ဘုရားကိုလေးကျုံမအောင်မှာဆရာအောင်ပါဆရာအောင်ဖွဲ့မှာဆိုလို့ဟင်လေးကျုံရံကပကိုတီတီမအောင်မှာစိတ်မှုစုပြီးမအောင်မှာတင်ပါဗျာစိတ်မှုမစုမချင်းမအောင်ဘူးတင်ပါဗျာဟင်ဟုတ်နော်တင်ပါပြီးတော့သာသနာပြုတာဒီမှာဖျားတည်၍သာသနာပြုသူသည်အခေခေဆိုမှန်ပါ တို့ဥပိ္ပယ်မိန်သွားခဲ့ပူပါတယ်တာမန်တို့ပါရမီနဲ့မတည်နိုင်ဘူးငါသားရဲ့လို့မိန်သွားဘူးတယ်ဟုတ်ဗျာအခက်ခဲဆုံးတို့တော်ပြောပြောရင်တော့တို့မင်္ဂလာဆောင်မဲ့နေ့တို့သမီးအခန့်ဝင်ရတာတက်ခက်တယ် လေ30တော့မတည်ဘူးတော်တော်ကတော့တငန်းလုံးလို့တကားစီခံရတာလေဟင်ဒေါ်လာဖြစ်လို့မရဘူးဒေါ်လာဖြစ်ရှုံးမှမင်းအမင်္ဂလာဖြစ်သွားမှာပေါ့အဲ့တော့မင်္ဂလာဆောင်နေရတဲ့အချိန်ဆိုတော့ဟိုကလေးကစီလေအဲဂျီနာအော့ဖ်လူကြီးဖီလေဂျီနာအောင်ကိုအဲအဲ့လိုမျက်နှာချိုးသွင်းဝင်ရတာဗျကျမဗျာဒီကြတဲ့သတို့သမီးအယောင်ဆောင်ကသတို့သမီးခံဘဝကရွှေဂျူးနဲ့အဲဒါလို့ မလေးအဲ့ဒီမမင်းကြီးမတို့လည်းပြောရတာရှင်းနာအောင်ဟုတ်ဗျာသူတို့ကြတော့မိကဘူးတဘူးနဲ့တောင်ရတာမဟုတ်ဘူးဗျာသူတို့မင်္ဂလာဆောင်ပြောတာဗျာအဲ့ဒီတက်တောင်ခက်တယ်လို့ဟင်ခေခေဆုံးတို့ပါတော့ဖေးနဲ့သာသနာပြုသူကယောဂရဲ့အဲဝေဒနာရှင်ရဲ့သူရဲ့သုံးခုပြည်လေရုံပြီးတယ်ဟုတ်နော် သုံးဦးသုံးပရတိလည်းပြီးတာပဲပယောဂကုပြီးသာသနာပြုတဲ့ပုဂ္ဂိုလ်ကလည်းပဲအဲဒီပယောဂပုအပုခံရသူရဲ့သူဟိုမကျင်နာလို့လာဖို့သူရဲ့ဟုတ်ဗျာဆရာရဲ့သူတို့သုံးဦးကျင်နာရင်ပြီးတယ်ဟုတ်ဗျာဟင်ဒီလိုပဲမန္တန်နဲ့ဘာနဲ့အကုန်လုံးဒီတိုင်းမှာဖျားကြတော့မဟုတ်ဘူးအတွင်ကတစ်မျိုးပြင်ကတစ်အတွင်မှာလည်းအတွင်စက်ချင်းချင်း မတည်မတည်တော့ဒီမှာဒုက္ခရတယ်အပြင်မှာလည်းအတွင်းဆက်ကလှုပ်တော့အပြင်ကလည်းလှုပ်ကြတာပဲလေအဲအဲ့ဒါကြီးဝါစီမကြီးအောင်အဲဆောင်ရွက်ပြရတာကတမျိုးအခက်ခဲဆိုဟုတ်နော်ဟုတ်နော်ခက်ခဲဆိုပြီးတော့တို့စီကူ၍ပါရမီစင်တဲ့သူမန္တန်နဲ့ အဲသူခုနပြောတဲ့ပယောဂနဲ့ပါရမီစိတ်တဲ့သူကသူတို့ကကိုယ်အတွက်တစ်ခုလောက်ပဲကိုယ်နဲ့ကိုယ်ပိဒါတို့နှစ်ခုပဲရှိတယ်ဘုရားတေရာကြတော့အာလုံးတွေတင်ပါဗျာဟင်ငေကြတော့လေအဲ့ဒါလောက်ကြီးလားတင်ပါဗျာတို့ဟိုမတိတာတွေကအများကြီးကိုတို့ကဘုရားတေရဆိုတို့ကြီးတဲ့ထင်တယ် သူတို့မှာကတို့လိုကိုယ်အင်အားလုံနိုင်တဲ့ဘုရားယုံကြည်ဘူးသူတို့ကလည်းတို့မိပြီးတော့ဒီတရားမှာကိုယ်သူထိကြရတာလေဟင်အတူဝင်ကြရတာလေပြောတာလေရှိကြတာလေညာကြီးရညာကြီးရမေရတိုင်းမှာပြပြစနေသူပြဝင်ကြရတာလေဗျမနေနိုင်ဘူးဗျမနေနိုင်ဘူးဗျအာယုံမှန်သာသနာအဲလှုပ်ဆောင်ချက်မှန်လေးလေးသူတို့မနေတာလေးဝင်ရလေးပါပဲသူတို့အတွက်ချူဖို့လို့ဖို့ပါ သူပဲမဟုတ်ပါဘူးဟုတ်နော်ဘုရားတေလို့အောင်မြင်သွားပြီသူစိတ်မှုစွတ်တဲ့ချိန်ဟာအဲ့ဒါအောင်မြင်တဲ့ချိန်မှာပဲစိတ်မှုမစွတ်မချင်းတော့ဖြင့်ဒုက္ခအကြီးအကျယ်တွေ့ပါလိမ့်မယ်အခက်အခဲမျိုးစုံလည်းပါပဲအဲ့ဒီစိတ်မှုစွတ်တဲ့ချိန်ဟာနောက်ဆုံးချိန်ဘိသိက်ခံချိန်လို့ဆိုပါဘူးအဲ့ဒီကပြီးတာနဲ့ဒီဘုရားကို မြင်းသူတိုင်းကဖရာပဲတို့သူတို့မနှောကြမှာဖရာတဆူတေးပေးလိုက်ပြီဟင်ဟင်တို့နဲ့ဆိုင်သူပါသလိုမဆိုင်သူပေါ့ပါပါလေဟင်ပါပါလေအနေဆုံးဘာသာကြားပဲဖြစ်ပါစေဒီနာရောက်လို့ပြင်သွားရင်ဖရာပေးဆိုတဲ့စေရနာတော့ရှိသွားပါလေပါပါ ဝင်ပြီးဥမချတာပဲရှိမှာပါမှန်ပါဗျာဟင်မှန်ပါဗျာဟုတ်နော်မှန်ပါဗျာဝင်ပြီးဥမချတာပဲရှိမှာဖရာပဲသူ့ထဲမှာသူ့မနှောကြမှာဖရာတဆူတေဗီကဖြစ်သွားပြန်ပြီဟုတ်နော်ဒါပါတာကြားပြောတာပါအဲတော့တို့ဗုဒ္ဓဘာသာကတော့ပြောဖို့မလိုတော့ဘူးဟင်အဲတမျိုးလုံးနေလားဗျအဲတတိလုံးကဟောဗျ ပြီးတော့တခြားတိုင်းပြည်တခြားတိုင်းပြည်တွေကဗုဒ္ဓဘာသာဝင်တွေပေါ့ဗျအဲတော့ဒီဘုရားတဆူကိုတို့တည်လိုက်တဲ့အတွက်အကျိုးကမနေဘူးဟင်အကျိုးသူခံစားမဲ့သူရောမနေဘူးဗျာဟင်တင်ပါဗျာဒီထိမြင်ရမှာနော်တင်ပါဗျာဟုတ်နော်တင်ပါဟိုအခုဘုရားတည်တဲ့အဖွဲအဘယ်ဟာတွေကိုတပည့်တော်ဘုရားဒါတွေကဘုရားတည်တဲ့ပွဲတွေ တင်ပါဗျာဘာတော့ဂျူတီပြောင်းလာပါတော့ဂျူတီပြောင်းတော့မဟုတ်ပါဘူးဗျာပြန်မှာဆိုတကားလေးပါဗျာဟုတ်ပြန်မှာဆိုတော့ဂျူတီပြောင်းမဟုတ်ဘူးလားဂျူတီပြောင်းတင်ပါဟုတ်ကလားတင်ပါဗျာအပြလို့ပြန်မှာတော့ဟင်မေလို့မရဘူးဘာဖြစ်လို့ပြန်มาတော့ဒီလိုဟင်ဟင်ဟင်မပြီးမပြန်ဘူးกว่าဟိုမလုံးနိုင်ဘူးလားဟင်ကျူတာပါပဲဗျာ။အမအေးလောက်ကြည့်ပါတမန်ပါဗျာ။ အတိတ်ထံခေါ်တယ်တမပါဗျာအတိတ်ထံခေါ်တယ်ပြီးတော့အတိတ်ထံအတိတ်ထံဆိုတာကိုဖြစ်ခြင်းနဲ့ဆန္ဒကိုဖြစ်ခြင်းနဲ့စေရနာနဲ့ကိုဖြစ်ခြင်းနဲ့အရာဝတ္ထုကိုပြီးမြောက်အောင်ဆောင်ရွက်ထားအတိတ်ထံတမပါဗျာဟုတ်တမပါအတိတ်ထံအဲဒီအတိတ်ထံနဲ့လှုပ်တဲ့ပုဂ္ဂိုလ်ဟာကိုယ်အတွက်ပြီးစီးတယ်လို့ကိုယ်အချမ်းသာအလုံးတွေလည်းပြီးစီးပါဟမ်တို့ပါလား အဲပင်လေတဲ့ကလိမ့်မကြီးလူဖြစ်အောင်လုပ်အောင်လုပ်နိုင်ပါမလားရောင်ဝန်တကာကြီးရဲ့ပင်လေတဲ့ကလိမ့်မကြီးလူဘာမှမပေါက်ဘူးပင်လေတဲ့ကလိမ့်မကြီးကတို့တို့ကတော့ပသိနေတယ်ဘူးတော့လေကျုံတို့ဘာတို့စီတိဟိုတွေ့ခဲ့ဘူးတဲ့ရောက်တော့အဲ့ဒီမရောက်ဘူးတင်ပါမော်တင်စွန်းတီတို့ရောက်ခဲ့ဘူးတာဟုတ်တင်ပါတင်ပါဒီမော်တင်စွန်းရဲ့ရှိတဲ့တဲ့ကိုလှမ်းပြောလိုက်ရင်ကြားပြမြင်ရပါတယ်လေကျုံတို့အဲ့ဒီတောင်ပြင်မှာတက်ပြီးဝတ်ထား တက်ပြီးဥတာပါတက်ဥတာသူဥဆုံးပြီဆိုလို့ရှိရင်အဲ့ဒါသဲနဲ့ဖုံပြီးတော့ပင်လေထဲမှာနေတာပါကျမကြီးလူမဝတ်ပါဘူးကျမဗျာနော်ကျမညက်များလူမဝတ်ပါဘူးကျမဗျာပင်လေကျမ်းပြင်ကနေပြီးတော့သူသားသမီးသူဥထားတဲ့နေရာကိုမေတ္တာလှမ်းဖို့ကျမဗျာနော်ကျမဗျာနာမည်မိခင်မေတ္တာလှမ်းတယ်ကျမဗျာဒါလိုက်ခေါ်တာ ဒါလိုက်လေဒါလိုက်ဒါလိုက်ကိုတယ်လိုက်ပူတာပဲဟင်အဲ့ဒီကျမ်းပြင်ကနေပြီးတော့သူနေတဲ့နေရာကနေပြီးတော့မိခင်မေတ္တာဒါလိုက်ပူတာနဲ့ဟိုသားသမီးတဲတဲ့နေတဲ့သားသမီးကပေါ့ကဖွာရတာဒီကြီးရဟင်ပင်လေတွေကလိမ့်မကြီးအားအဲ့လောက်ဖွမ်းတဲ့ကြီးရမေတ္တာဟင်တို့တခါကြီးတို့မှညာကောအဲဒီကန်ဒီပြီးလှမ်းပြီးတော့ ဒီနေ့တော့ဥအောင်ပေါအောင်မလုပ်နိုင်ဘူးလားမလုပ်နိုင်ပါဘူးဗျာမလုပ်နိုင်ဘူးပါဟောဗျာဘာဖြစ်လို့တော့ဗျာဟေးဘာဖြစ်လို့တော့ဗျာဥသေးယူတပည့်လည်းပြောသေးပြီးတော့ပါမီမဲပြီးလို့နဲ့အော်မဟိုတို့ဝေဘူးဆရာတော်ဘုရားကြီးများအဲ့လိုရှောက်ရင်တခါကြီးပါရမီဘာခေါ်တာတုံးပြမေးတာပါရမီဘာခေါ်တာတုံးပြဆိုပါရမီဆိုတာထိကျင့်တာပြောတာပါဘုရားဆို အောင်မမင်းများကိုဟာကိုဖြစ်ရတာများနေတယ်ရေလို့ပေါ့ကိုဖြစ်ကိုကြည့်တာမဟုတ်ဘူးလားဗျာမှန်မှန်ပါတယ်ဗျာဟုတ်နော်ဟုတ်ပါတယ်ဟုတ်တယ်နော်ဟုတ်ပါတယ်ဗျာဒီကိုကနောက်ဆံမတင်မင်းနဲ့ဒီစီရမနဲ့ဒါအလုပ်နေရင်နောက်ကအားလုံးပြီးသွားတာရှိသမျှအစုပ်အကုန်ရှင်းသွားတာပါရှိသမျှအစုပ်ကုန်ရှင်းသွားတာပါဟုတ်နော်ဒီသားရေးသမီးရေးမှမဟုတ်ပါဘူးကိုကတော့အာယုံမှန်ပါစေ တင်ပါဟုတ်နော်တင်ပါအေးငါဒီဘုရားကြီးတဲလို့ဘာဖြစ်မညာဖြစ်မဘာမျိုးမှရှိတော့တင်ပါဘုရားကုံအာယုံပြုဘုရားကြီးသူစัจကြီးသံပါတင်ပါဟုတ်နော်တင်ပါဘုရားကုံအာယုံပြုဘုရားကြီးသူစัจကြီးသံပါတင်ပါအားလုံးပြီးပါသေးဗျာတင်ပါတို့သွားမို့ဘူးဘုရားအစွမ်းတင်ပါသာသနာအစွမ်းလေတင်ပါဟင်တို့ကဘုရားကုံအာယုံပြုဖို့အရေးကြီးဆုံးတင်ပါဦးသေးပြူကြီးလည်းအဲ့ဒါဆောင်လိုက်တာပဲ ဟုတ်ဗျာအမှန်ပါအေးရှင်ဘုရားရဲ့သာသနာထေရဝါဒပြောရင်တော့ငါးနိုင်ငံပေါ့ဘုရားဟိုအိန္ဒိယမူရင်းနဲ့ပြောရင်တော့6နိုင်ငံပေါ့ဘုရားဟုတ်ကလားထေရဝါဒဆိုတာဟိုမထီဆက်ဆက်ကဆုံးရတဲ့အတိုင်းလိုက်နာတဲ့နိုင်ငံတွေပြောတာလေဒီဟိုတို့ယူရီးယားတို့ကမ္ဘောဒီးယားတို့လာအိုတို့မြန်မာတို့ပေါ့ဗျာဟုတ်နော်ဟိုမြောက်ပိုင်းဗုဒ္ဓဘာသာကြတော့ ထေရဝါဒမဟုတ်တော့ဘူးသူတို့ဟိုလိုတာကိုဟိုလိုဆွဲယူတယ်မလိုတာကို ပြင်ပစ်တဲ့ဟာလေးတမန်ပါဟင်တရားဟောတဲ့အတိုင်းရှင်မသာတိဗုဒ္ဓရှင်မမောခလန်တို့ဟောတဲ့အတိုင်းမဟုတ်တာကိုပြောတာတမန်ဟုတ်နော်တမန်အဲ့ဒါမျိုးပိုင်းသာသနာအဲ့ဒီထေရဝါဒသာသနာနိုင်ငံထဲမှာအခုချိန်ဘုရားတပည့်တော်တို့နာမကအရှင်ဖြစ်နေပြီ ဟုတ်နော်တို့စာရီရေးတဲ့အတိုင်းဆိုရင်တော့ဘုရားဘာသာတို့ရဲ့ခန္ဓာတိညမာပဲညမာပဲဟုတ်နော်ဒါမို့ကဘာတိုင်းကဘာအလုံးကဝိပဿနာလိုခြင်းတို့တိုင်းပြီလာတယ်တမန်တို့တိုင်းပြီကနေယူရတယ်တမန်ဟုတ်ကလားဗျာတမန်ဟုတ်နော်အဲသူတို့ဒီဟိုကပင်လင်းယူရီးယားကပင်လင်းတို့စီလာ တင်ပါတို့စီမှာအစိတ်တိုင်းရှိသေးတယ်လေတင်ပါအင်းမူရင်းပြတ်သေးဘူးလေတင်ပါတို့မဟာစီမာနေတော့ကဒီဟိုတန်ယုံကအမှုသားများတို့နဲ့တူတူလာပြီးတရားအထုတ်တင်ပါတို့မဟာစီမာဟိုအလုံးမအားသူများတို့ညာယောဂီလို့လက်ခံပါတယ်တင်ပါညာယောဂီကညနေ6နာရီကဝင်လေမနေ့6နာရီထိုင်ချိန်တိပေါ့9နာရီကျတော့ပြန်ဟိုမှာယုံနေတဲ့ချိန်ရှိတပေါ့ တင်ပါဗျာဟုတ်နော်တင်ပါဗျာညာယောဂီအဲ့ဒီမှာလာပြီးဝင်ရပါတယ်တင်ပါအဲ့ဒီမှာသူတို့ကြည့်ပြီးသူတောင်းဝေခါရတယ်တင်ပါကြီးကဒီသာသနာသူတို့စီကတို့ကယူထားမှန်ပါဗျာသူတို့စီသွားယူရတာဗျမှန်ပါဗျာပြိကတော်မူသူတို့စီသွားကူပါတာဗျဟုတ်ကလားဗျာဒီမှာဘုရောသားတို့ပါတော့ကြားဖို့ပါလိမ့်မယ်ဟုတ်နော်အဲပြီးတော့ဝိပဿနာကမ္မဋ္ဌာန်းသူတို့စီတို့ကနေယူရတာ ဒီကနေ့ဟောသူတို့စီမှာသာသနာပွင့်ခြင်းမဟုတ်တော့နေဝင်ခြင်းမဟုတ်နေဝင်ခြင်းဖြစ်နေတော့တို့စီလာယူရတယ်တို့လေပေနော်တချင်သူများတိုက်ပြီးသွားရမယ်အခုချိန်မှာအစင်သင်သားလို့ရပါတယ်ဟုတ်နော်အဲဒီခါကျသူများတိုက်စားတော့သူများတိုက်ပြီးသွား သူများအိမ်သွားပြီးလက်ဖြာမယ်ဘဝရောက်အောင်မယ်ဟင်အဲဒီဘီဟိုတာယုံကမူရန်နေကြည့်ပြီးဒီတံဝေကရခဲ့ဘူးလားဟင်ယခုတို့ကအိမ်ရှင်ဖြစ်နေတော့ခအေးအေးပဲမဟုတ်ဘူးလားမှန်ပါဗျာဟင်ဟင်ကိုရသေးကြလိုက်တာမယူကြဘူးဟုတ်လားဟင်မယူတော့နောင်စာတော့မှဆိုရင် သူများရင်သွားတောင်းစားရမှာဗျဟင်ဟုတ်နော်အဲတော့ခုချိန်သာသနာမှာအဲတို့ကအိမ်ရှင်ဆိုတော့ရှင်ဘုရားရဲ့ဘာနဲ့ပြောရင်တော့ဉာဏ်နာတွေကအိုးခွဲအိမ်ခွဲတွေပေါ့အဖေဖြစ်သူသည်အဖေအိုကြီးသည်တို့နဲ့အတူတူနေတယ်ပေါ့ဘုရားသာသနာတို့နဲ့အတူတူမဟုတ်ဘူးလားအဲတော့အဖေအိုကြီးကတို့နဲ့အတူတူနေတယ်ပေါ့ဟုတ်ပါရဲ့ဗျာဟင် ခန္ဓာတွေကအိုးဝဲအိမ်ဝဲတွေဆိုတော့သူတို့စီမမနေဘူးပေါ့တင်ပါဗျာအဲ့တော့ဒုက္ခအတူနေဆိုတော့အဖေးအိမ်ပြည့်ရင်လည်းတို့ပြင်ဖို့တောင်းဝန်ရှိတယ်ဟင်အဖေကဒီနေရာမှာအိမ်လေးတစ်လုံးငါလိုချင်တယ်ကိုယ်ဆိုလေအတိဆောက်ပေးဖို့တို့မှာတောင်းဝန်ရှိတယ်ဒီဖိတ်ကိုမြဲထားရမယ်ဒါကြီးတည်လိုက်လို့ဘာကြီးဖြစ်လာမယ်မမျှော်နဲ့တင်ပါဗျာဟုတ်နော်တင်ပါဗျာမျှော်နဲ့ ဟင်ဒါကလောဘအဲ့ဒါအဝိဇ္ဇာစိတ်ပဲတင်ပါဗျာဒီအဝိဇ္ဇာစိတ်နဲ့ဝိဇ္ဇာမဖြစ်နိုင်ဘူးတင်ပါဗျာဟုတ်နော်တင်ပါဗျာဟင်ညောနဲ့ဒီဒါတို့နဲ့အဲအဖေအိုးကြီးတို့နဲ့အတူနေလို့တို့ပြုစုဝင်ရတာမဟုတ်ဘူးလားမှန်ပါဗျာတို့ကဒီစေရနာပဲထားရမှာဗျာမှန်ပါဗျာထားရလားတခါကြီးများကမှန်ပါဗျာ ထားပါဘူးခင်ဗျားဆရာကဟောသူတဲ့လူကြီးကဟောဘယ်လိုထားတော့ဘယ်လိုထားတော့ဆိုဟင်ဟင်ဒီဦးတဲ့လူကြီးကဟောဘယ်လိုထားတော့ဟင်အဲ့ဒီစိတ်ထားမှာနော်တမန်ဆရာအဲ့ဒီစိတ်ထားလို့အာယုမန်ဖိရနာမန်မီဆိုရင်ဘသူမှမနေခါပါဘူးတမန်ဆရာသူ့နေရာနဲ့သူအကုန်ကူညီပေးရတာပါ ရှင်ပါဗျာတို့မသိတာတောင်သူတို့ကအိမ်မက်နဲ့ပေါ်ပေးရပါတယ်နှိုးဆော်ပေးရပါတယ်ဒါတော့ဒီလိုမလုပ်နဲ့ဗျာဒါတော့ဒီလိုလေးလုပ်ပါဗျာဒီနေရာတော့ဒါလေးလုပ်ပေးပါဗျာသူတို့ကကိုယ်ကရှိကနေပြီးတော့လမ်းကြောင်းပြီးတော့တာတို့ကမသွားတတ်ချင်နေပါစေအာယုံမှန်စေရနာတာမှန်ပါစေဟုတ်နော်ဟုတ်နော်သူခုနက အဲဘာလို့ရန်ကုန်နေခုမှလာတဲ့ဟိုဘာလို့ချောင်းညာအိတ်ရန်ကုန်နေလားဟုတ်ကလားအဲချောင်းညာအိတ်ဒီလူပေါ့ဗျချောင်းညာအိတ်ဒီတဲ့ရန်ကုန်ကနေတို့မဟာမြိုင်ကြီးဆိုချီဥတဲ့မှန်ရင်မရောက်ဘူးလားရောက်ပါလေလမ်းကိုမေးရင်မေးသူကနေတော့ဘယ်ကနေသွားဘယ်ကနေသွားတယ်မပြောဘူးလားကြားပါပါဗျာအဲဘယ်နာကြလမ်းဆိုးတယ်ဘယ်နာကြလမ်းကောင်းတယ်မပြောဘူးလားမပြောပါဗျာအေးဗျာအဲ့ဒါဒီဘက်ကမျက်နာတဲ့ မှန်လို့ဗျာပုဂ္ဂလာပုဂ္ဂလာဗျာအာယုမှန်မယ်စီဟုတ်နော်ဟုတ်နော်အာယုမှန်ဖို့အရေးကြီးဆုံးဘာလုံးလုံးလေးဟုတ်နော်ဒါအာယုမှာပဲတရားစိတ်လည်းနာပါတယ်အာယုမှာပဲပညာလည်းနာပါတယ်ကုသိုလ်အကုသိုလ်အာယုမှာကြီးတယ်ပဲနာတာပါ ဟင်အာယုံမာတော့အာဟုသူပဲသွားမှာပေါ်လေဟုတ်နော်အာယုံမာတော့ကုသူပဲသွားမှာပေါ်လေအဲ့တော့ကုသူအာဟုသူအာယုံပုံမှန်နာပါတယ်တို့ကအာယုံမှန်မှုလူချင်းဆုံးနော်ပုတ်ကလားဗျာတို့ဘာလို့တို့ထောင်းညာအကြီးတို့ပြောလို့ရှိရင်တော့ရထောင်ငါထွက်ကြတဲ့ကခင်ဗျားတို့ဘုံရွာနဲ့ရွှေဘူးနဲ့လမ်းွယ်တွေ့တာပဲဗျာဟုတ်ကလား ဟင်အာယုံမမအဲဒီဘက်ဟိုမုံရွာဘက်ကနေလာနိုင်တာမဟုတ်ဘူးလားဟုတ်ကလားဗျာမမရွှေဘိုးရောက်တော့ရောက်တဲ့ဒီရောက်သွားပြီကောင်းဗျာသက်သမိုင်းကျော်သွားပါလေခင်ဗျာကောင်းဗျာတဲ့အဲ့ဒါအာယုံမမှန်လို့ဗျာဟုတ်ကလားဗျာဟင်ဟင်အာယုံမမှန်ရင်အဲမလို့ဘာလို့ဘယ်သူမှမပြောအဲဘယ်သူမှလည်းဟိုဘယ်သွားဘယ်သွားပြောဘူးနဲ့တူပါ ဟုတ်ကလားဘာလို့လမ်းဆုံးကကားခုန်ကောက်ကြာတော့စီမကြောဘူးလားတို့ရှိတော့ကတော့အဲ့ဒီဟိုတန်လမ်းဆုံးနာမှာဟိုကောမှုတော့လုံတော့လေဟိုကားဘာခေါ်တော့များရှိပါတယ်ဗျာအေးအေးအေးရှိပါတယ်ဗျာရှိတာပဲလားရှိပါတယ်ဟုတ်ကလားအဲ့ဒီကတော့ပြောမလို့လိုက်ဘူးလားပြော မင်းမိတာပါမမင်းမိတာဖြစ်ပါမယ်ဗျာမင်းမိတာပါဗျာရှိပါဟင်ရှိပါတယ်ဟင်မပြောဘူးရှိပါတယ်မတွေ့ဘူးကလားကောင်းတာဒီနေ့ဒီနေ့ဟောတာဒါလုံးမှာရှိပါတယ်ဩအာယုံမမယ်စီမှန်ပါဗျာအဲ့ဒါကိုတို့စာလို့ယောနီတော်မနတိကာရလို့သုံးပါတယ်မှန်ပါဗျာအာယုံမှမို့လို့နော်မှန်ပါဗျာ ဟုတ်နော်အခုသာသနာကိစ္စလုပ်တယ်ဒုက္ခနာကလမ်းကြောင်းပေးတာလေးတော့ဘုရားယေရှုစဖို့တာတယ်နော်ဟုတ်တယ်နော်ဟုတ်နော်ဒုက္ခအတူနေဟုတ်တော့တို့ဘုရားလည်းအဖေအိုကြီးဖြစ်နေပြီဗျမှန်ပါဗျာမှန်ပါဟင်ဟင်မှန်ပါဗျာဟင်ခလာသာအဖေမဟုတ်တော့ဘူးဗျအဖေဝင်သာသနာတော်ပိုင်ဆိုတော့ဖေအိုဖြစ်နေပြီဟုတ်ကလားဟင်အိုမင်းမစွားမြအဲ့တော့အတူနေသားနာသမီးများက ဒါလောက်ကကျူးရမှာကိုမှန်ပါဗျာအဲတော့ပါလုံလုံသာသနာနဲ့ပတ်သက်ရင်ဘုရားကျေးဇူးစသည်ဒီအာယုမြေထားပြီပါဟုတ်နော်ဟုတ်နော်ဟင်အဲဒီမှာတို့ကိုဦးသေးပြူကြီးတေတာကြတော့ဖေဒီရှိခိုးခြင်းငါထိုက်ဤပါဠိလိုဖေဒီညာမာလိုရှိခိုးခြင်းငါထိုက်ဤ စေဒီလေးမျိုးလဲရှင်ပြားတို့ခွဲထားတာကြဘူးရှင်ပြားတို့တော့ပြီးမှာပါသူတို့လားမသိမှာပါဟိုဘာလို့ဖရာတို့ပိစိကဗုဒ္ဓယဟနာစကြမင်းမဟုတ်ဘူးလားမှန်ပါဟင်စေဒီတေတိုက်တဲ့ပုဂ္ဂိုလ်လေးမျိုးလေမှန်ပါဗျာဖရာဆိုစေဒီတေတိုက်တဲ့မှန်ပါဗျာဟင်ပိစိကဗုဒ္ဓဆိုဟင်ယဟနာဆိုစကြမင်းဆိုဟုတ်ပါဗျာဟင်မှန်ပါဗျာစေဒီလေးမျိုးစေဒီလေးမျိုးအဲ့ဒါပြောစေဒီဆိုရှင်ကိုခြင်းကထိုက်ပြီးဘာဖြစ်လို့တော့ ဘုရားရှင်ရဲ့ဓာတ်တော်ကြီးကင်းဝတ်တဲ့ကြောင်းတော်မို့ဟုတ်နော်ဟုတ်နော်ဘုရားရှင်ကင်းဝတ်တဲ့ကြောင်းတော်မို့ပေရာဟုအတိကားဟုတ်နော်ဘုရားရှင်ကင်းဝတ်တဲ့ကြောင်းတော်မို့ဓာတ်တော်ကြီးကဘုရားရှင်မို့လားဗျဟုတ်နော်ဘုရားကူစားလေဘုရားကူစားလေတို့ကလည်းတော်ရောက်တောင်ပြောမယ် ရှိဖျားဒီတုံးကတက်တော်ရှိတယ်တပိန်တော့ပေါ့ခြေပေါင်းဒီဆိုတော့သူ့ဝင်နေရပေါင်းပြီးချုပ်နိုင်တာပေါ့တင်ပါဗျာတချို့ကခြေပေါင်းတချို့ကငါးတောင်းတို့နောက်ဆုံးဟာလာခုတို့ရင်ဖျားတောင်းနှစ်တောင်းတင်ပါဗျာတို့ဘီမာကတရားတရားတရားမှရှိစေတင်ပါဗျာဟင်ရှိစေနော်ဟင်တင်ပါဗျာရှိစေမှ35နှစ်ကဟိုလုံးပြီးလုံးပြီ ဟုတ်တယ်လေတို့လူပဲတော့လုံးတောင်လုံးပဲဗျာသုံးကလာနေခါဟုတ်ပါဗျာမှန်ပါဗျာဟင်ဟင်နဲ့သက်ကိုနေကနန်တွင်မဟုတ်တော့လုံးတောင်လုံးမဟုတ်ဘူးလားမှန်ပါဗျာဟင်ချောင်းနေကအပြင်မချင်းအားတော့ဘူးဟုတ်ပါဗျာ380ထဲ35နှုတ်ဦးဗျာ45သေးအဲ့တော့ဝိနာဘုံတို့ဂျမဘုံတို့ရောက်နေသူမမင်းနိုင်ဘူးအပေလေးဘုံရောက်နေသူမမင်းနိုင်ဘူးဟုတ်လား တို့ဒီနာမှာရှိနေတဲ့လူပဲပင်တို့လေးလောက်ပဲကျုပ်ခွေရသွားတယ်ဟုတ်နော်ဟိုဘုရားရှင်ဒီဒုံကတော့သူကတက်တန်းရှိဆိုတော့စောင့်ချွတ်နိုင်တဲ့ပုံစောင့်ချွတ်တော့ဂုံတဲ့အချိန်ပြိဋိဘာသာပြိဋိဘာသာနာနဲ့သူ့ရဲ့ခန္ဓာကိုယ်ကြီးဟာရွှေခဲသို့ဖြစ်သွားတယ်လို့ဆာကဆိုပါတယ်တကူလုံးကြီး အဲ့လိုဖြစ်သွားပြီအဲ့ဒါကြီးကိုစေတီတည်ရရတာလေဟုတ်နော်ဟုတ်နော်ရှိခေရှိဖရားတွေရှိဖရားတွေဝေဒီယာမှမရှိတာဝေဖို့မှမလိုတာတို့ဖေကြတော့ခုနက40နာနှစ်ကိုအဲ့တော့သူ့မိပြီးကျွတ်မဲ့ပုံကိုယ်ကြီးကြံလေးရောဝေဒီယာရှိတဲ့အတွက်သူ့ခန္ဓာကိုယ်ကိုအဋ္ဌဌာန်နဲ့တည်တည်လေးတွေဖြစ်အောင်စိတ်ရသဘော သာသမီများပြီးပစ္စည်းနေတော့ပြည်ပြည်စိတ်ရဘူးကိုကိုဖရားတော့ပစ္စည်းနေတယ်တော့ပြောလို့မရဘူးပေါ့သူရှိပစ္စည်းနဲ့ဝေရမယ့်ဟာကမငါတော့ဟင်တို့ပါတော့မောင်ညင်းစေးကစားတာမဟုတ်ဘူးလားမောင်ညင်းစေးဟင်ဟုတ်တော့ဆံကျိုးစေးလားဟင်ကိုညင်းစေးစားစေးလားအဲအဲ့လိုကိုသုံးမျိုးကိုခွဲရတာဗျဒေတာနဲ့တန်သူဒေတာပေါ့ရလာနဲ့တန်သူလာကြီးနဲ့တန်သူကြီး အဲဒီလိုကိုထားခဲ့ရတာဟင်အဲ့ဒါဒီထားခဲ့တာတို့ဒီမှာဒါဒီကအဲ့ဒီတော့ကဘယ်ရောက်နေမှာမမလို့ဘယ်သွားနေပါလဲဗျာမသိဘူးဟုတ်ပါဟုတ်ပါမလားဗျာမှန်ပါတယ်ဗျာသိကြသလောက်လားသိကြပါတယ်ဗျာဟုတ်ကလားဗျာမှန်ပါတယ်ဗျာဟင်ဒီအပေဒါအပေပြန်နေပေါ့မှန်ပါဗျာဒီတို့ကတော့တို့ပြောမှရန်ကုန်ကအပေပြန်နေလို့မှန်ပါဗျာဟုတ်လားဟင် ဟေးရံုံမြို့နေသူတွေကတခြားကလာတာမဟုတ်ဘူးရပဲပြန်လေမှန်ပါဗျာတို့ကတော့ပြောမှာခံရင်းလာပြောပါဗျာခံရင်းလာတကကြီးခံနိုင်ပါလေဗျာဟုတ်မခံရင်ဘူးလေရပါပါဗျာဟုတ်ကလားဗျာဟေးတို့လည်းအမြဲတမ်းခွဲပြပြီးသားလေဒုသိတိအောင်ဆွဲကြီးလေတမန်ဗျာဟေးဘာနဲ့ပြောရင်တော့တပ္ပမီ ဟိုကဘာမီဆွဲအားကိုလွတ်အောင်မယုံနိုင်ဘူးမှန်ကြကဘာမီပြန်ကြရတယ်လို့ပဲတို့မှာကခန္ဓာကကဘာနဲ့တိဆောက်ထားတဲ့ဓာတ်ညင်ဓာတ်ခန္ဓာကွယ်ဓာတ်ခန္ဓာကဓာတ်ညင်ကွယ်ဓာတ်ညင်ကသူ့ဓာတ်နဲ့တည့်ရင်စိုက်ပြီးမတည့်ရင်မကြိုက်တည့်တာလည်းမဟုတ်မတည့်တာလည်းမဟုတ်ကြတော့ဘာဒီဘာသာနေလိုက်ပြီးဒီစိတ်သုံးမျိုးအဲ့ဒါကိုပါဠိလိုခဏတို့တော့လောဘဒေါသမောဟ အဲ့လိုတို့တာမဟုတ်ဘူးလားမှန်ပါဗျာအဲ့တော့တနေ့တနေ့ကိုတို့ဒီစိတ်နဲ့ဒီဘွားရှာတာမှန်ပါဗျာနော်မှန်ပါဗျာမအဲမွေးပြီးဒီမွေးပြီးကြတဲ့ကလည်းအဲနှုတ်ဆုတ်ခြင်းရင်လည်းလောဘမဟုတ်ဘူးလားဒီစိတ်နဲ့တောင်းတာပဲဟင်မှန်ပါဗျာကျေတို့ချီးပေးသေးပေလို့မခံနိုင်ရင်လည်း ဒီသိနေတောင်းတာပဲမဟုတ်လားအဲ့ဒီလာတွေကဒီဓာတ်မြင်နဲ့လာခဲ့တာဒီအဲ့ဒီဓာတ်မြင်ကိုလွန်အောင်တမထနဲ့ယုံပြီဖလားဝိပဿနာနဲ့ယုံပြီဖလားဟင်ကျူသားသေးပါပဲခင်ဗျာဟောပြဟောပြဟောပြဟင်ဒီတခါကြီးဒီမိရမှာပဲဗျတော့ဦးသေးပြူမျိုးတွေမွေးပဲလေရင်းတွေမွေးရမှာပဲဦးသေးပြူလေရင်းတွေမွေးရမှာပဲအရှင်ဘုရားကဆမွေးရမှာပဲဟင်ဟင်ဟင် ခုနကဓာတ်ဆွဲအားကိုညင်ဆွဲအားကိုယုံနိုင်မှညင်ဆွဲအားယုံနိုင်တာညာမဟုတ်ဘူးလားသိက္ခာသုံးပါးနဲ့လေဟင်အဲ့ဒါယုံမှမှာရသမထာနဲ့ယုံမှဟုတ်ကလားဗျအဲ့ဒီဆွဲအားကိုဘယ်သူကလေးပြီးတယ်လဲဆိုတော့ပစ္စည်းလေးကလေးပြီးငါဆိုတဲ့အဆွဲကလေးပြီးအဲ့တော့ပစ္စည်းကြောင့်မှန်တက်တာဟုတ်နော် အဲ့ဒီဒါနနဲ့ဆုံးပြီးတော့ဆွဲအားကလုပ်အောင်လုပ်ပါမှန်ပါဗျာဟုတ်နော်မှန်ပါဗျာဟင်တင်ပါဗျာပြီးတော့ငါကငါဆိုကြိုက်ကြိုက်သလိုမကြိုက်မကြိုက်သလိုမသိမသိသလိုအဲ့ဒီဆွဲအောင်မခံရအောင်တီလာနဲ့တို့ကယုံတာအဲ့ဒါတင်ပါဗျာတွအောင်ယုံတာတင်ပါဗျာတဲ့အောင်တော့မတတ်နိုင်ဘူးတွအောင်ယုံတာတင်ပါဗျာအဲ့ဒါကော24နာရီတက်တက်လုံးယုံရလားဗျာ24နာရီ24နာရီမပြေဘူးပြေဗျာ တက်တက်လုံးကိုဟိုကတက်တက်လုံးဆွဲနေတာလေမှန်ပါဗျာ24နာရီဆွဲတာလေဟိုကမှန်ပါဗျာဆွဲတဲ့ဘက်က24နာရီလေမှန်ပါဗျာတို့ယုံတာကဘယ်လောက်ဟုတ်ကလားဟင်ရှိတာတော့လည်းချိန်မယူဘူးဟုတ်ပြဟုတ်ကလားဗျာဟင်ရိတ်တာတွေကိုဆွဲခံရအောင်ပေါ့ဗျာအတွေးကဝင်မတူဘူးလား လားပါဗျာအဲအတွေးကဝင်တူအောင်ပါဗျာဟင်အဲအတွေးအဆိုးဆုံးဖြစ်နေတာအဆိုးဆုံးဆိုးဆုံးဆိုးဆုံးတို့ဒုက္ခပေးတာအတွေးဟင်အဲကိလေသာတို့ကြီးလာမဟုတ်အတွေးကနေတစ်ဆင့်လာအဲ့ဒါကိုဝင်ပွေးမရအောင်မှားတာမှန်ပါဗျာဝင်ပွေးမရအောင်မှားရပါလေဟင်အဲ့ဒါကယုံဖို့နော်မှန်ပါဗျာဟင်သမထနဲ့အာပိဝိပဿနာနဲ့ယုံမှန်ပါ တို့ရိတ်သားပြောပြောရင်တော့တမာတိထူတော်ပညာတက်ဟုတ်နော်တမာတိထူတော်ပညာတက်တို့အပြင်နဲ့ပြောရင်တော့သမထထူတော်ဝိပဿနာနဲ့ယုံအဲ့ဒါအတူတူပဲနော်အတူတူပဲအဲ့ဒါနဲ့ယုံမှမှာယုံတော့တို့ရန်ကုန်လေးကပါတို့အဲမိဘုံပြန်လားဒုံပြန်လားပြမလားဟမ် မိဘဆရာပါဘုရားကျလိုက်ပြန်ကြလိုက်ပါဘုရားအိုးပြအိုးပြတို့တော့မပြေရဘူးဗျာဒုံးညာပြန်ကြပါလေဘုရားပုဂ္ဂလဒုံးညာကဟောဗျာတစ်ချက်တစ်ချက်တောင်းတာပြန်ပြန်ဒုံးညာလည်းအားပြန်ကြတာအဲဒူလဲဘယ်လိုလုပ်ကြလဲကြပါကြပါဒုံးညာအောင်ပါဗျာဓမ္မယုံယုံရင်ဟောကြကြပါအရှင်ကြံကြပါဗျာတရိယာယုံယုံမှထင်တယ် တင်ပါဗျာပထမမက်နဲ့ယုံနိုင်လို့ရှိရင်အပင်ကြီးကတော့လွတ်ထွက်သွားတယ်။နောင်လေတော့မှအပင်ကြီးသွားဖို့မလိုတော့ဟုတ်နော်တို့ငါဆွဲကလူမသားရွေများတယ်တရိษံမှာတို့လူတိဟိုငါဆွဲရှိတော်လေပဲစေရနာနေတဲ့အတွက်မောဟနဲ့လုတ်တဲ့အတွက်ဟုတ်ဗျာသူကစေရနာနဲ့လုတ်တာမှလူမောဟနဲ့လုတ်တာဟုတ်သူကနေပါတယ် ဟုတ်နော်အဲ့တော့ဒီကြိုက်တာမကြိုက်တာနဲ့ကြိုက်ခြင်းမကြိုက်ခြင်းကတတိဆံငါစားတယ်လူကြတော့ဒူးလုံးထင်းတိဆံငါစားတာလူကြတော့ဒူးလုံးကြိုက်တာနဲ့မကြိုက်တာကလေအစွဲကြီးလုံးလို့ဒုတိယမဲ့နဲ့နှိမ်ပြီးတော့မှတတိယမဲ့နဲ့ယုံတယ်ရတာလေဟုတ်နော်ဒုတိယမဲ့ကနှိမ်ရတာထင်တယ်ဟင်စာလို့တော့ကိလေသာဟိုဟို ကြိုက်စိတ်ပယ်လိုက်ရင်ဘလိုမုံစိတ်ကလိုလိုပြေပါတယ်သူကဟိုတခုတည်းရဲ့ငကူပွဲပါကြိုက်လို့မကြိုက်တာပေါ်နေတာကိုကြိုက်တာပယ်လိုက်ရင်မကြိုက်တာလိုလိုပယ်တာပေါ်ပြေပြီးသားပါဟုတ်နော်အဲ့ဒီကြိုက်အားကြီးတဲ့အတွက်ဓာညင်တောင်းတာကိုလိုက်လှုပ်ထားတဲ့အစွဲများလွန်းတဲ့အတွက်တခါတခါမိမဲ့နဲ့ခေါင်းပါအောင်ရင်လုပ်ရအောင်ဒါပြီးမှအနာဂါမဲ့နဲ့ ဟိုယုံပြီးတရားတာလေသူ့ကြတော့ကာမမြေကိုဘယ်တော့မှပြန်မလာမကြတော့ဘူးဟုတ်နော်ဟုတ်နော်ကာမမြေကိုပြန်ကြအောင်မလားဗျာတစ်ခါတည်းနေဗျာဟုတ်ဗျာတစ်ခါတည်းနေတောင်စားဘလောက်များမထင်တော့ဘူးဗျာဟင်တောင်စားဘလောက်သုံးရမထင်တော့ဘူးဗျာအခုတို့တို့ချောင်းများတို့ကဘလောက်သုံးထားတော့လောင်စားတာ ရှိဘူးရအောင်သွားဖူးခွင့်ဆူးမှားလိုက်တို့တို့တို့တီရောက်အောင်ရောက်တာလာတာနဲ့ယုံပြီပလားဗျာဆရာလည်းမောင်းလို့ငါကြံပြီးကြည့်နေတာဟုတ်ပါမယ်ဗျာဟင်ကဲအဲ့လောက်ယုံအောင်ပါတို့ရဟဒမေကြတော့ဘဝအားလုံးမှန်ပါပါဗျာဓမ္မဘုံအားသာအကုန်လုံးအဲပြန်မကြတော့တဲ့နေရာလေးဟုတ်ကလားဗျာအဲ့ဒီနေရာတော့ချောင်းညာတို့ကဝိပဿနာ ပါတယ်ဆိုတော့ပြောရမှာပါဗျသာလိုအဲလက္ခဏာရာတာပိစုပဋ္ဌာန်ပေါ့ဗျာတို့ဒီတော့ဟိုရာနဲ့ပြောရင်တော့မှတ်တဲ့ယောဂီဟာစီစီဆဆမှတ်တချို့ကစီစီဆဆပဲမှတ်တတ်ပါတယ်တချို့ကစူးစူးဆိုက်ဆိုက်တိပါပါတယ်စီစာအားပေါ်မှာစီစာအားကိုအခြေခံ၍စူးဆိုင်အားကိုသုံးသင်းတဲ့နေရာ သုံးရပါတယ်တို့တခါကံပေါင်းတယ်လို့လေဟင်လမ်းပါရင်လင်းပါလီပါနင်းတာပဲ လမ်းမတိုင်းကလာပကလီတော့ကတော့ခါနဲ့မဟုတ်ဘူးလားဟုတ်လားဗျဟင်ဟင်ဟင်လမ်းမသားရင်စိတ်သားအာလိနဲ့သွားနေရတာလမ်းသားရင်ဆိုင်အာတုတ်ဟင်စိတ်ထိုင်ကြသွားပြီဘဝင်လေးအဲမှတ်လိုက်လို့ဘဝင်လေးဟိုမထကြွတဲ့နေရာကြရင်စိုက်လို့ရပြီဟင်ဟုတ်နော်တို့အနေရှိတဲ့ရေပံွယ်ထဲမှာ ဟိုခြားထားတော့အနေထိုင်နေတယ်လူလေးတော့ရှိတာဟုတ်အကင်တရင်သူကအနေမထားဘူးပေါ့အကင်မတရင်ထားမှာပေါ့ဒီအဲ့တော့သူကအားကိုအဲ့ဒီမှာညံပါမှရတယ်ဟင်ခုနကမောင်းကြွခြင်းသူဟိုလီဘာနဲ့ဒလာဘရိတ်ကိုဟိုတတိနဲ့မောင်းနေရတယ်လို့ပဲစေးစာအားကတော့စံအားထုတ်ကြရနိဗ္ဗာန်မဝင်မချင်းအမြဲอยู่သွား အတွေးအဲ့ဒီကာမမလာပါလေအတွေးနိုင်တာဘသူတော့စိစာဟာတတိတော့တတိကြီးတယ်လေတတိရဲ့စိစာဟာတတိရဲ့စုဆိုင်အားနော်အဲ့ဒီစိစာအားဒီအတွေးကိုတာဝန်ယူပါဟုတ်နော်စုဆိုင်အားကအဲတို့ဟာနဲ့ပြောကြပါလေတတိရဲ့စိစာအားကပညာကိုမြုပ်ကြရတတိရဲ့စုဆိုင်အားကပရမတ်ကိုပေါ်ထုတ်အောင် စေစားအားကတော့ကောင်းတယ်စူးစိုက်အားမရှိရင်တမထတာဖြစ်တယ်ဝိပဿနာမတက်နိုင်တဲ့အတွက်နော်နော်ဒီပရမန်ပေါ်နိုင်ဘူးဟုတ်နော်အဲစေစားအားနဲ့တမထမှမထူတောင်ပဲနဲ့နော်တို့ပညာမှမြုပ်မပေးပဲနဲ့ပရမတ်ကပဲလူမစူးစိုက်အားနဲ့ပရမတ်ပေါ်ပဲလူမပေါ်ထုတ်လို့မရဘူးသဘောပေါက်ပါတယ်စေစားအားနဲ့အမြဲယူရပါတယ်စူးစိုက်အားက အချိန်လေးအချိန်ခါကြည့်၍တုံယူရပါတယ်ဟုတ်နော်ဟုတ်တယ်နော်အဲစေးစားအားပဲတုံတုံစူးစိုက်အားပဲတုံတုံညာပါသူညာတဲ့ညာညာမပါရင်ညာတဲ့မညာဘူးတို့ရိတ်တာမှာရှင်းထိုင်ကြတာပဲဒီဆရာဟောတာလေဒါပဲအကုန်လုံးဝိုင်းပြီးနာတာပဲတို့တော့အမြင်ချင်းမတူဘူးအဲ့ဒီမှာသွားပြီးတော့ ဒီဟိုအကင်းညာပါတဲ့သဘောကိုအဲ့ဒီမှာသွားမြင်ရတယ်အကင်းညာပါဖို့သိလိုပါတယ်ဟုတ်နော်အဲ့ဒီမှာစေသအားနဲ့ဒူဘီနဘီတက်လို့ရှိရင် သူကများသောအားဖြင့်ဘင်္ဂညာလောက်ထိဟောဘင်္ဂကြတစ်တော်တာဘုပဲကြကြောက်သွားတာကိုဘင်္ဂကိုကြီးအကြီးတာကိုဟုတ်နော်ဟင်ဒီကြားကနေရုပ်ရုပ်ပေပေအားထုတ်နိုင်ရင် သူကဒုစာလို့တော့ဒီစေသာအာရသီလတာကိုယူတာလေသီလဆိုတာဗန္နာတိပါဒအမဗန္တိပြောတာမဟုတ်ဘူးဒီဝင်နေထွက်တယ်လို့ရှုနေတာအဲ့ဒါသီလသိက္ခာတင်ပါဗျာဒါကျင့်နေတဲ့သိက္ခာသီလသိက္ခာတစ်ချက်မှရင်ဒါတရဏဂုတခါပွားတာမဟုတ်ဘူးလားတစ်ချက်မှရင်ဓမ္မတရဏကိစ္စမျိုးမဟုတ်ဘူးလားဟုတ်တယ်နော်တရားနှလုံးသွင်းတာဓမ္မတရဏကိစ္စမျိုးမဟုတ်ဘူးလားဗျမြင်မြင်နဲ့မှလည်းဓမ္မတရဏကိစ္စမျိုးဗျ တစ်ချက်မှတ်တဲ့အချိန်တစ်ချက်တွေးဝင်အောင်မလားမဝင်ပါဘူးဗျာအဲဒါတစ်ချက်သီလစင်ကြယ်တာပဲလေမှန်ပါပါဗျာသီလဝိတ္တုတ်တိပဲလေမှန်ပါပါဗျာဟုတ်နော်တောင်မူစေသာအာသည်သီလဟူတာကိုယူတယ်အဲ့ဒီစေသာအာနဲ့ရွတ်ရွတ်ပြီးပြီးဇွဲနှပဲကြီးကြီးနဲ့တက်နိုင်ရင်တက်နိုင်လားပထမမက်နဲ့ပြီးပြီသူလာဆုံးပထမမက်အတိအကြီးပထမမက်ပထမမက်ကနေ ယုံလို့အာကောင်းသွားပြီးတိုင်အောင်နောက်ဆုံးဗိသိက်ခံရင်ပုတိအာနဲ့ပဲပြီးရေနော်ဟုတ်နော်စီသာအာသမသူတိုင်းအာအတုံးမတတ်သူအကင်းညာမပါသူသဘောပေါက်ပါတယ်ဟင်တို့စူးဆိုင်အားနဲ့တွားတယ်အကင်းညာမပါတဲ့ပုဂ္ဂိုလ်ကဝိပဿနာညာမှာသင်္ခါရုပ္ပခညာချစ်တာပါပဲ သင်္ခါရုပ္ပခါကဝုံပင်လေညာပင်လေကြီးလို့လေမှန်ပါပါကာမမြင်လားမမြင်ကြီးကိုဟင်တဏှာကြထစ်တာပဲဟင်ဒူဘေနဘေနဲ့အာထုတ်နိုင်ရင်တော့သူကဒုစာလို့တော့တတိယမဲ့ပေါ့ဒုတိယကတိလအရာဆိုတော့စိစာအနဲ့သွားရင်ပထမမဲ့ပြီးရင်ဒုတိယသိနေကြဘူးသူကသဘောချင်းတူတူကိုတိလတာဝင်လေစိစာအနဲ့ပြီးနိုင်တယ်လေဟိုအနာခံကြတော့ စူးစိုက်အားကောင်းမှစူးစိုက်အားဆိုတာတမာတိပြောတာမဟုတ်ဘူးလားဟင်စူးစိုက်တဲ့နေရာဒီနေတာပါတော့တမာတိပြောတာပြောတာနော်စူးစိုက်အားဆိုတာတမာတိပြောတာအဲ့ဒီတမာတိအားနဲ့ပွားတဲ့ပုဂ္ဂိုလ်အနာဂါနဲ့ပြီးတာပါဒါနဲ့ပြီးပြီအပေခံပြီးကြည့်နိုင်ရင်သူကအရဟတမေကိုရောက်ရောက်တည်တဲ့အောင်ဆလာပညာနဲ့ပြီးနိုင်ပါတယ်ဟုတ်နော် ဆာလာပညာစာဘူးပါပါအပင်းကြီး၆ပါးနဲ့ပြီးတာလေပူရီအားတဲ့တော့အစင်းမြင်တော့ဟုတ်နော်အကင်းအညာပါပါနဲ့စေသာအားကိုသုံးပြီးတက်တဲ့စူးစိုက်အားကိုအဓိကထားပြီးတက်တဲ့စေအကင်းညာပါပါနဲ့သူ့ရဲ့ရှုခွက်တဲ့ရဲ့လှုပ်ရှားမှုကိုမြင်အောင်ကြည့်နိုင်သူသိနိုင်သူကြတော့ညာတက်လဲညာပါတယ် လာမှာလည်းအလျှောရှောရှောရှူရှူများပါတယ်ဘယ်နာမှထင်နေတာမရှိပါဘူးဟုတ်နော်ဟင်ဟုတ်နော်အဲရှောရှောရှူထင်မနေပါဘူးသို့တော်လည်းပဲဘယ်နေရာမျိုးမဆိုဘောလုံးကဏ္ဍနဲ့ပြောရင်တော့ကိုဘဝတော့နည်းနည်းလေးတော့တုံးမမပေါ့ကိုဘဝရောက်တိုင်းရှောရှောရှူရှူဖြစ်ပါမလားဖြစ်ပါဘူးကိုဒီပါတယောက်ထဲလားဟုတ်ပါဘူးဒီကလည်းအများကြီးနေမှာပြတ် ပဲဆင်းနေတာအော်မိုင်းဟုတ်ပါမလားဗျာနိုင်ငံဝေးရတယ်ဟင်ဟင်ဟင်ဟောဒီဘီခံလို့ခရီးတိကစားတော့ဒုနိုင်ပါမလားဒီဘီခံကတော့ခရီးတိပါကိုဂုံဝင်အောင်ဒုနိုင်လာတယ်ကွာဟုတ်ကလားဟင်ဟင်ခရီးတိဒုနိုင်မှာကြတာကြီးလားဒီကျင်နေတာဟုတ်ကလားဗျာဝင်းဝင်းခရီးတိပါတို့ရအောင်လို့ဗျာ ဟင်အဲအဲ့ဒီပုဂ္ဂိုလ်ကြတော့အရာတမဲ့လူကိုလည်းရောက်နိုင်ပါတယ်တို့စာလို့တော့ပฏิတံပိတာပတ္တပုဂ္ဂိုလ်ဖြစ်နိုင်ပါတယ်အမျိုးသမီးတွေလည်းပฏิတံပိတာပတ္တပုဂ္ဂိုလ်တွေအများကြီးပါဒီမှာဒီရီတို့ဘာတို့ခင်ဗျားတို့ဒီမှာကြည့်ပါဟိုဘလုံးတို့ကြည့်ပါဟုတ်နော်တို့အမျိုးသားပြန်များတကာရောဒါရီဗုဒ္ဓတို့ရှင်မမဘုရားတို့ကြည့်ပါပရိသံမိရာပတ္တာဒီပါဟုတ်နော်အဲ့ဒါတို့စေစေဆဆဆိုတာသီလပြောတာနော် စုစိုက်စိုက်ရောသမာဓိအကင်းညာပါပါဆိုပါတော့ပညာပါဟုတ်ကလားဗျာမှန်ပါပါဗျာဟင်ဘယ်နဲ့တော့လုံနိုင်မှာမလားဗျာဆိုကြပါဆိုကြပါဗျာဘယ်နည်းနဲ့သုံးမှာတော့သုံးနည်းသုံးမျိုးမှာဒီကဖို့ဘူးဗျဟိုလိုဥဆောင်ဥဆောင်ဥဆောင်လုံတယောမဲဟင်ဟုတ်ပြီလေတတိတတိမှာဟို စီတီသာသာတတိစီတီသာသာအကင်းညာပါတဲ့တတိကိုအဲအကင်းညာပါတဲ့တတိဆိုတာတတိနောက်သိပါတဲ့တတိပေါ့ဗျာဟုတ်ဗျာအဲ့ဒီသုံးမျိုးပဲဟာသုံးမှာတုံးဆိုပုတ်ကလားဗျာမှန်ပါဗျာဒီအဲ့ဒါလေးသုံးပါလေဒီပြီးတော့ဒုက္ခနာကပြည်တည်ခဲ့တာတော့သဘောပေါက်လောက်ပါပြီမှန်ပါဗျာညီဆွဲအားကိုလုံအောင်ယုံပါ မိဆွဲအားကငွေကတိကနော်24နာရီဟင်သူကလက်တဲ့ဆန်းနဲ့တင်မပြီးနဲ့နော်ဟင်ဟုတ်ကလားဟင်ရန်သူတမကြီးလေးခွားနဲ့တော့အပြစ်နေသလားဟင်ဟင်ရန်သူတမကြီးတော့ဘလို့လေးခွားနဲ့တော့အပြစ်နေတယ်ဟုတ်ကလားမှန်ပါဗျာဟင်အဲနိုင်ရောလား မနိုင်ပါဘူးဟင်သို့တော်တဲ့တို့စာလို့ပြောမှာနော်ဒီမှာကိလေသာကအပေခံစာလို့ပဟာတပတို့ဘာနဲ့ပြောရင်တော့ခရမ်းပြီးနဲ့တူတယ်တို့ကိုင်မဲ့တတိတတိဆိုရင်တို့ဘောရီဘက်ကရ39ပါးပုံပါရောပေါ့လေနော်တတိပဲပြောလိုက်မှာပေါ့ ပောရိပတ္တိယ39ပါးကုန်ပါတာဟုတ်အဲ့ဒီတတိကပဟာယကပါလို့ပေတတ်တဲ့တရားနော်အဲ့ဒီတို့စာရင်းနဲ့ပြောရင်တော့ကြာမှာပေါ့လေရှိကသမထတော့အာမထုတ်ဘူးဝိပဿနာအထုတ်ဘူးတဲ့ပုဂ္ဂိုလ်ဟာအဲ့ဒီဒုက္ခပฏิပဒါအနာကျင့်နဲ့ပွားမှာရှိကသမထတော့အာထုတ်ဘူးခဲ့တဲ့ဝိပဿနာမလုပ်တဲ့ပုဂ္ဂိုလ်ကအဲတက်တက်တာတာတော့ရှိတယ်ဘာမှမမြင်ဘူး အဲလေးမျိုးခွဲထားတယ်ပေါ့ဗျာကြာပါတဲ့အချိန်ကြာမှာဆိုလို့ပါဟုတ်နော်ဟုတ်နော်ဟင်ဒုက္ခပတိပဒါဒုက္ခပတိပဒါရောဒါနပညာခိပပညာနဲ့ခွဲထားတာရှိပါတယ်ဟုတ်နော်တို့ဒီကတော့အများနဲ့ပြောကြစို့ငွေကလေးကတရားအမထုံတရားအထုတ်တဲ့အချိန်ထိတို့မှာကထမီအောင်မင်းနဲ့လုပ်ထားနေဘူးမဆောင်မိုးရွာမဆောင်တော့သွားမထားဘူးလားသွားပါပါသွားပါနော် ပြီးတော့စိတ်သောမှာလူချင်းစိတ်မခံခြင်းစိတ်နဲ့လိုက်ရှာထားတာတွေပေါ့အဲ့ဒါဒီအကုန်လုံးကတွေးလေကနေအကျော်အကုန်ရိုးတွင်းချင်းစီတီတွားအောင်နေတာအဲ့ဒီ on the lock ဒီမှာလာထိုင်တော့နာရာပဲဟင်အဲ့ဒီမှာအဲ့ဒီ lock ကိုကဒီရိုးတွင်းချင်းစီတီအပူအပုတ်အောင်အောင်လှုပ်ထားတဲ့ပုံကဟာနာမှာပဲ အဲ့ဒီနာတဲ့ပုဂ္ဂိုလ်ဒီသူ့ကိုတို့ပြောတယ်လို့ကိုနဲ့မဆိုင်တယ်လို့သဘောထားပြီးပွဲကြည့်နေရကခါထောက်ကြည့်ခဲ့လို့ရှိရင်တရားတဲ့သူကပုံမြန်တယ်မှန်ပါဗျာသူများတဲ့မြန်တယ်မှန်ပါဗျာဟင်ဒုက္ခနဲ့ဒုက္ခဘသူပူကြိုက်လို့ဒုက္ခကိုကြိုက်ပါဗျာဒုက္ခကြိုက်သူကဒုက္ခနဲ့တွေ့တော့မျောလိုက်သွားမှန်ပါဗျာဒုက္ခဘသူကြိုက်တော့ကြိုက်ပါဗျာ ဟုတ်ပြီဗျဒုက္ခကြိုက်မကြိုက်သူကဒုက္ခကိုမလွတ်လွတ်အောင်ကြော်မယ်ဆိုတဲ့ဇွဲနဲ့တက်တောင်းဖို့ဝိပဿနာဟိုဉာဏ်တက်ဖျားစီအဲ့ဒီနာနာနာသူနာနာတက်တယ်သဘောပေါက်နော်တို့ဆိုရင်ဖင်ပေါက်တဲ့ဖီတိတိခဲ့ပါလေမှန်ပါပါဗျာကြာတော့ဒီထိုင်အဲဖြာကိုမထိုင်ရင်တော့အောင်ဖြစ်တယ်ပြီးတော့တို့ကဟိုအမဲသေးမှလည်းကျင်လေခဲ့ဘူးတော့နဒယုတက်မဲ့နွားနဲ့ တို့ဓမ္မယုံတက်မဲ့ယောဂီတေမထူဘူးဟုတ်ကလားဗျာဟင်ငါသာယုံတက်မဲ့နွားလည်းတို့တို့ရေဘူးလို့လေဟင်ဓမ္မယုံတက်မဲ့ယောဂီလည်းရှင်ငါနောက်ဘူးအဲ့ဒါကိုတော့ကလာဗျာတို့အဲ့လောက်တို့တို့ကတော့ပြိုင်တာအဲအဲခင်ဗျားတို့လည်းပြအမှန်ပါဗျာအဲ့ဖုန်းလေးတို့တို့က39 38တို့ရေးသားတယ်မိလားပြာဟင်အဲလူကြီးတွေနဲ့တက်ပြန်ရကပြိုင်မာများတော့လေဌာနကအားကြတော့မရပြန်အဲ့တော့ဒိုးအောင်မာကအဲဒိုးတွေးကြတာဆို73နှစ်ကစဆက်ရှင်နှစ်တိရှိတယ်လေ30တိရှိတယ်လေဒိုးနဲ့တူတူအားထုတ်ခဲ့တယ်တဲ့73နှစ်ကနေ30တွင်းပေါ်ဗျာဒိုးက38ဆိုတော့လေပေါ်ဗျာအဲ့ဒီနေတာလေးဒီက80ရရမယ် ဒုက္ခသာအိမ်ရောက်ပြီကြည်တန်းနေမရှိဘူးလားဟိုမှာကလေးတွေကြီးလားဒီကလေးတွေနဲ့သွားတူတော့မခံခြင်းဘူးကြအဲ့ဒါတွန့်လောက်တာပဲအဲ့သူပဲအထက်တဲပြိုင်အောက်ဆင်းပြိုင်နဲ့နောက်တော့အာယုံမှန်ရတော့အဲ့ဒီနာတဲ့ဟာကိုအာယုံမှန်ရသွားတာနဲ့တပြိုင်တည်းအဲ့ဒီအနာသည်မိတ်ဆွေမှန်ပါဗျာဒုက္ခသည်တို့ကို ဇာလုတ်နေတာဒုက္ခဖြစ်နေတဲ့ခန္ဓာကိုကောင်းတဲ့ရောင်ရောင်သူကတို့ကိုဖြားရောက်နာရန်သူဒုက္ခကအရှိအရှိတိုင်းလည်းမိတ်ဆွေးသို့တော့လူမှန်စွာစကားပြောရင်ပြတ်တယ်အဲ့တော့ဒီကောင်ကွာကြတယ်ထင်နေတာမှန်တော့သူကပြောတာဘူးကလန်ပြောတာဟုတ်ဗျာတောင်းပြပြပြောလို့သူ့ကိုတို့ကရန်သူထင်နေတာဗျာ ဟုတ်ကလားဟင်လူမငါဟိုညင်မညာမလူမဟုတ်တော့ဘယ်နေတော့ပချွန်းနဲ့ချွတ်ပြောတာလားတောင်းပြပြပြောတာလားခံကျင်လားခံကျင်ပါအဲမခံကျင်လို့ဗျာဟိုကညာမဲ့လူကတော့ချွန်းနဲ့ချွန်းနဲ့ပြောတော့အဲ့ဒါဒီလူသဘောမဆိုးဘူးကွာအဲ့ဒါလင်ခံညို့လို့ဗျာဟုတ်ဟုတ်တယ်ဒီတော့ချောင်းသားကြီးတို့အလေးခံနေတာရှိနေခုဟုတ်လား ဟင်မှန်ပါဗျာအဲ့တော့ခုတို့ပြောခဲ့တဲ့စကားလေးသူ့ကိုငင်ဖြစ်ခြင်းလို့ဖြစ်ငါနဲ့မဆိုင်ဟုတ်နော်နာရာတိသူနာတရားရှိရနာတာထင်ကနာနာတင်ကနာနာခြေသလုံးကနာနာနာခြေကနာခြေသလုံးဒီခြေသလုံးငါမဟုတ်ငါခြေသလုံးမဟုတ်ဟုတ်နော်တင်ပါသည်တင်ပါငါတင်ပါမဟုတ်ကိုနဲ့မဆိုင်တယ်လို့သဘောထားပြီးတတိလေးနဲ့ကတ်ကြည့်စမ်းပါ တတိနဲ့ကြည့်လို့မတတ်နိုင်ရင်အတိလေးပဲကတ်ထားကြည့်ကတ်ထားကြည့်အဲ့ဒီနဲ့မမဝင်နဲ့စိတ်တင်းတွေပူနာတယ်စိတ်ချုပ်ရင်ယုံနာမယ်အဲ့ဒါအတိပတ်ထားဟင်အဲစိတ်ချုပ်လေယုံနာလေစိတ်တင်းလေနာလေအဲ့ဒါသူ့သွားသွေးထိုးတာလေပြီးတော့သူ့နေရာသွားပြီးတော့အေးသေချာကြည့်လေသေချာကြည့်ဟိုခုနပြောလို့ ငါပေါင်းရပဲလို့ငါချီတော့ကြပဲလို့အဲ့လိုလုပ်လေလေသူကပို့ပြီးတော့ကဲလေလေပဲကိုနဲ့မဆိုင်လို့သဘောထားသဘောပေါက်နော်ဟုတ်ပါရဲ့ဗျာမမှတ်နိုင်ရင်အတိလေးပဲကတ်ထားကောင်းအေးအေးနဲ့ရှိသမျှမောင်ကုန်ချလိုက်ပွဲကြီးသမားခုနကတို့ဘောလုံးကန်နဲ့ဟာကြည်တာဖြစ်ဖြစ်ခုနကလမ်းပြီးတသိန်းတယောက်ညာဖြစ်တာကြည်ကြည်ကိုကကောင်းအေးအေးပဲမဟုတ်ဘူးလားဒီကခါထောက်ကြည့်ုံပဲလေဟုတ်နော် ဘယ်သူဘာပြောတယ်လဲဘယ်သူဘာလုပ်တယ်လဲဒါကြည့်နေုံပဲသူတို့နှစ်ယောက်ပြီးသွားရင်တော့ဘယ်သူလွန်တယ်ဘယ်သူမလွန်ဘူးသိတာပဲသိနိုင်မလားဗျာသိနိုင်အဲ့ဒီတိုင်ပဲခုလည်းအတိသေးတာကတ်ထားလိုက်ဝေဒနာဘလောက်ပြင်းနေနေဟိုရှိနေတဲ့အကြည်ဓာတ်ကချဲ့တော့တပြင်းကြီးထင်ရပတ်တတ်ပါလေပူနာခြင်းကြိုက်ခဲခဲတဲ့နေရာသူ့အဆုံးပဲပထမပူပါတယ်နောက်နာပါတယ်နောက်ကျင်းလာပါတယ် နောက်ကြိုက်လာပါတယ်နောက်အခဲကြီးဖြစ်လာပါတယ်ဝေဒနာပြင်းရင်ပြင်းတော့အခဲကြီးပါတယ်တို့တခါတလေမြောက်ကိုကြောက်ဆောင်ကြီးပေါ်တင်မကြီးထိုင်ထားသလောက်ဆောင်ပါတဲ့ကြောက်ပေါ်ကိုဟိုခိထိုင်ထားသလောက်ခံရပါတယ်ဟုတ်နော်ဟင်ခေရသာတာပါပြောရင်တော့အထက်ညာပေါ်ဗျာသင်္ခါရုပ္ပခညာတော့ကြတော့ဘာဝေဒနာမှမရှိတော့ဘူးဘာဖြစ်လို့လဲစိတ်မှမကစားတော့ဘူး ဒီမှာစိတ်ကစားလက်ဖြစ်တာလို့ပြောတာလေခုနတို့ပြောတဲ့ဟိုတသိန်းနှစ်ယောက်ရံဖြစ်တာဘေးကကြည်သလိုဆိုတာလေးသာကင်ထားဒါဆိုလုံလောက်တယ်ဘုံမူ၍ရှင်ကိုပူဇော် ကောင်းပြီပါ၏ရှင်ဘုရား ဒေဘာတို့ဤဒေဘာတို့ဤကုံရာကုံရာကုံကြောင်းဖြစ်တော်ကုံရာဖြစ်တော်မေဖို့ဤမေဖို့ဤအထောက်အပအထောက်အပချစ်ပါစီသာချစ်ပါစီသာအရှင်ဘုရားအရှင်ဘုရားတေတရဏေနဗရဏဘုံသောမနိသာတောအထင်ကမမနာကတာအင်္ဂါရှိပါနေပြီဆုံးသောဥပောတထသီလဥပုဒ္ဒောသီလကိုသာရုခံကတော်ကောင်းစွာခံယူသောတရားဖြစ်၍တမန် တရဏဂုံသုံးပါးနဲ့တကွစစ်ပါသောခြင်းကိုသိခါဖို့တော်များကိုအာပမာတိနမမိမလေမပေါ်မစာသောတတိတရားဖြင့်ဗမ္မာတိထမညူမချောက်မကျူးမပေါက်မပြောက်ကြရအောင်ကောင်းစွာဆောက်တည်ဆောင်ထိန်နိုင်ကြပါစေ။ သွားပါဘူး။ဟင်း။အဲ့ဒါပါပဲဗျာ။ဟင်း။ဟာ။အဲငါရုပ်ပြီးဒီနေတယ်။နေတယ်။တတိတိတ်တိတ်လက်ကပြီးတယ်။ဒီမှာဗျာ။တက်ကသိနေတယ်။သိနေတယ်။တတိယပဲနားလည်တယ်။တတိယစိတ်မှရှိတယ်လေ။ဟုတ်ကဲ့။လက်မှရှိပါတယ်ဗျာ။အဲဒါတော့ဟိုရောက်ပြီ။ပြောပါကျွန်တော်တို့က။ဟိုကဘာဒီလိုပြောတာ။စိတ်အစင်သွားတဲ့နေရာကိုရုပ်ကပါတော့ပါဗျာ။ ပို့ပြီလေစိတ်နဲ့ယုံနာတော့ငရေပြီးပြီးတာမို့သူတို့ကဟိုစုံတွဲတရားလိုတရားခံပေါ်တော့မှပြတင်ပါဗျတင်ပါသူကတရားလိုတရားခံအတိကတရားသူကြီးလေတင်ပါဗျပြေးပြေးမှသူလေတင်ပါဗျအဲတရားသူကြီးတနာနေတော့အစီအမံပေးတယ်တတိအဲလေဒီနာမှာတတိနဲ့ဟိုခုနပြောမယ်ဒီကြီးစိတ်နဲ့ဟိုနာမှာရှိပါတယ်ဗျဟုတ်ဗျာဒီကြီးနာနဲ့ရှိတာကသူတို့ကတရားခံဖို့သူတို့ကပြနေရမှာလေ ဟိုကျွန်တော်ကဟောလို့ဖောက်ပြန်နေပါတယ်ကျမကဟောလို့သိနေပါတယ်လေသူတို့ကဖြောင်းချက်ပေးနေတာလေကျမပဲဟောနေပြီးတော့တရားသူကြားအဲ့ဒါကြည့်ပြီးတော့ဟိုဟိုစီရင်ချက်ချတာဟိုတတိယတရားသူတတိနောက်ကတိကညာကိုပြောတာလေမှန်ပါပါဗျာအဲ့ဒီတိုင်းပါဗျာအဲတတိယဘယ်နာကနေဟိုဟိုဒီဒီတုံးသူအဲဘယ်လိုလဲအဲနော်ပါတယ်ပြောပါပါသိသိနေတာတမိတ်တယ်ပဲ သတိနဲ့သိသိနဲ့တော့ဒီစိတ်ကျတော့ပါပါနဲ့တခဏလေးပဲအာယုံတော့အာယုံအာယုံသူဟာဝတ်တဲ့ချက်မှလက်ကတော့ပုံပေါ်ပါပါနဲ့ဟိုလူဟိုတပည့်တော်မလောက်ရှားသလိုပဲတပည့်တဲ့ကိုပြညာတော့ပါပါချက်မှဆိုလို့တက်ပါဗျာချက်မှဆိုလို့ကြဆရာရှိတဲ့တစ်ချက်မှတစ်ချက်ပါမပြတ်ထားဘူးတင်ပါဗျာအကြာကြီးကြတာမျိုးမဟုတ်ဘူးတင်ပါဗျာဟုတ်နော်အဲ့ဒါဖြစ်ပြက်လားလို့တပည့်တော်သိချင်လို့ပါဗျာ ဖြစ်ပြတာမဖြစ်ပြတာကြီးနေနေတွေကိုတွေ့နေတာတော့ဖြစ်သလားမဖြစ်သလားခင်ဗျာဖြစ်ပြပါပါခင်ဗျာဟင်ဖြစ်ပါပါခင်ဗျာဖြစ်တယ်ပြက်ပြီးပြန်ဖြစ်သလားပြက်ဖြစ်တယ်ဟုတ်ကဲ့ဖြစ်လိုက်ပြက်လိုက်ဟုတ်ကဲ့ဒီအဲ့ဒါလေးမှတ်နေဖို့ပဲဖြစ်ပြဟောမောကတော့ဖြစ်ပြီးပြက်နေတာပဲဖြစ်ပြီးပြက်နေရပဲတို့ဟိုလိုနေရာမျိုးကြတော့ဖြစ်တယ်ခုနကလည်းဝင်ယောဂဖို့ပြန်တယ်ပေါ့တမပါဗျာငါငါသိနေတယ်တတိကမှချက်ယူနေတယ်ပေါ့တမပါဗျာ တို့ဟိုနဲ့ပြောရင်တော့ဓမ္မကြီးတို့ရန်ကုန်မြို့နဲ့ပြောရင်တော့စစ်တောင်ရိုက်ဓမ္မနှစ်ယောက်ကဘယ်ပြန်ညာပြန်ရိုက်နေတော့စာပေချင်းတို့အပေါ်ကနေပြီးတော့ရိုက်ကိုယ်ရိုက်ကိုယ်အော်နေတယ်ဟုတ်ကလားတတိယပတ်နေတယ်သူတို့ကရိုက်ကိုယ်ရိုက်ကိုယ်နဲ့အော်တာဒီဘာလို့ဘယ်ပြန်ညာပုံနေရလဲအပြာဘူးနဲ့တီတီတီနဲ့ပေါ့ပြဟင်ဟိုကတတိယပတ်တတိနောက်ကအဲတတိက ပတ်ချလိုက်တဲ့အချိန်အမိန့်ချလိုက်တဲ့အချိန်အပြီးကနောက်ကနေပြီးတော့ဟိုတိပြရပါသေးမှန်ပါပါဗျာဟုတ်ကလားဗျာမှန်ပါပါဗျာဒီတတိတော့ပြန်ပြောတာအဲ့ဒီတိုင်းပါဗျာဟုတ်ပါလေဗျာအဲ့လိုဖြစ်တဲ့ဟာကြတော့သူ့မှာအကောင်းကောင်းနဲ့သူ့ဖြစ်အဲ့ဒီအမှန်တော့မှာသူဒါကတော့လူတိုင်းပုံလို့တတ်ကြတယ်တချို့ကြတော့တာပါတယ်တချို့ကြတော့ခဏပါတယ် တရားတမိုင်းခုနာဆောက်တဲ့ဆိုင်ကတီတီဖြစ်ပေါ်လေဒုက္ခရောအေးသိပေါ်လေမှန်ပါပါဗျာတီသိတော့မှအေးသိလည်းရတာဘူးဟုတ်နော်အေးသိပေါ်တော့ပေါ့အေးသိကတီတီချင်းနေနေမှာလည်းဒီကဆရာပါတချို့၃ချိန်၄ချိန်အကောင်၄ချိန်ထိတော့ရှိပါတယ်လို့ဆိုပါတယ်။အားနေရင်တော့ဖြစ်ပြီးအားလို့ပေါ်မှာပေါ့လေ။သို့တော့အဲ့ဒါပေါ်တယ် အဲအာယုံမှန်လို့ဖြစ်ပြပြီးလို့ဖြစ်ပြပေါ်ကနေဒီဟာပေါ်တယ်ပေါ်တဲ့အတိုင်းမှာထားတယ်တင်ပါဗျာအဲဒီနေရာသွားပြီးတော့သူ့မှာသူပေါ်တာကိုကိုယ်ဟာပေါ်တယ်ငါမထဲပါနဲ့ဟုတ်ဟုတ်မလားပါဗျာဒါတော့ပါပဲဒါဆိုရင်ငါဘာဖြစ်ပြီဆိုရင်ရှေ့ကိုပဲတော့မှတုံးနေရတယ်တင်ပါဗျာလားပါမယ်ဗျာလားတော့ပါမယ်ဗျာဟောတော့သူကဟိုတန္တရာဆက်ဆက်ကဒါတောင်းလာခဲ့တာတင်ပါဗျာ ဟင်သံဃာဆက်သက်ကတောင်းလိုက်တာဟုတ်ပါဗျာဟင်ခုနကအာတဝေခရဝါဟောသူဒီဒီဘဝကိုဘယ်လောက်ကြာပြောကြာခဲ့ပြောရမှာပြလာတယ်ကာမအာတဝါသူအဲ့ဒီအပေကိုလိုချင်တဲ့အပေကိုဖြစ်စေမဲ့စေရနာပဲဒီကချက်ပြစ်ထားဟုတ်ပါဘူးဒီအဲ့ဒီအပေကိုရောက်မဲ့ဘဝကိုချက်ပြစ်တော့ဘဝဘဝလေဟုတ်ပါဘူးဟုတ်ပါဘူးဒီ ပြီးတော့ငါလုပ်တယ်ငါကိုင်တယ်ဒိဋ္ဌာတော့ဒါရှိတော့ငါတော့ပြောချင်ပြောမှာပေါ့စေရနာမှာငါမရှိဘူးဟုတ်ပါဘူးငါတော့ပြောမှာပဲဘုရားလည်းငါပြောတာပါပဲသူတော်စေရနာမှာငါမရှိဘူးဟင်ပြီးတော့သူဒီတတိနဲ့အမြဲရှုနေတဲ့သူအဝိဇ္ဇာဘဝကိုလွတ်ထားတယ်။ဒါတော့ခရယဝံဟောတုဆိုတာဒီလိုအထုတ်ပြီးလို့မရမင်းလား။တောင်းလို့နေရတာမဟုတ်ဘူးလေ။မှန်ပါပါ။ဟုတ်နော်။ဇက်တိုက်တာတော့ ကိုလိုကိုလိုမှန်ပါဗျာဟင်ဇက်တိုက်တာတော့ကိုလိုကိုလိုနော်ဟုတ်ပါလေလို့ပါဟုတ်ဗျာဒီအဖကတွေ့လို့ဘိုးကြီးဓမ္မကတွေ့လို့ဓမ္မကြီးမပါဝင်ရှုံးနဲ့ဒါဆရာဝင်လို့နဲ့ဟုတ်လားဒါဆရာလုံးသေးလားတစ်ခါတာလုံးလုံးနေရအောင်ဒါဆရာလုံးပြီးတဲ့အကျုံသတိထားပါအဲဒါဆရာဝင်လို့နဲ့ငါလုံးလုံးပြီးပါပါလေခင်ဗျာဟင်ဒီတော့တရုတ်ဆောင်ရော်တယ်လည်းဝင်လို့မလို့ဟုတ်လားတရုတ်ဆောင်ရော်တယ်ဒါဆရာလည်းဝင်လို့နဲ့ဘိုးကြီးနေရာကနေ ကိုကပွဲကြည့်ပဲလေမှန်ပါပါတတိနဲ့ဒီကပွဲကြည့်ပဲလေပွဲကြည့်ပဲသုံးအောင်ကြည့်မှရောမကောင်းမချင်းကြည့်တို့ကလာတယ်ရောမကောင်းမချင်းကြည့်ရိုးရိုးတခါသုံးတယ်တခါတခါချရုံနဲ့မပြီးမှန်ပါပါကြံဖို့အောင်မှာမမေအားအဲ့လိုပဲအဲ့လိုအဲ့လိုပါရလေပါရလေနာဘုံမှာရဲမေတောင်ဆုံးကြီးရောခေါမထဟုတ်တော့မှန်ပါပါဒီအဲ့ကိုကအကြည့်ကမတက် ။အာလို့တကယ်လို့ဒီဒါကဘာဘဲလို့တွေးမိရင်တို့ကတသက်လုံးလုံးကလူချင်းတာ။ဘယ်ဘုံကလောကလူချင်းကမှန်းလည်းမသိဘူး။မှန်ပါပါဘုရား။မှန်ပါပါ။ပြီးတော့ဖခင်ဘယ်နဲ့သူတွေးလို့ဘယ်သာသနာကတောင်းနေတဲ့ဒီဆုမှန်းလည်းမသိဘူး။မှန်ပါပါဗျာ။ဒီဘုရားတော့ဟုတ်ချင်မှဟုတ်ပါ။မှန်ပါပါဗျာ။အဲ့တော့ကြီးအတောင်းကြီးတောင်းထားတာကဒါကွဲ့ဆိုရင်ဘယ်တော့မှရှိမလို့ဘူး။ဒီနာမှာ ဟင်မပေါက်ပါဘူးနှစ်ပွားပြီဟင်မှန်ပါပါဟင်ဒီတို့ဟာတို့တော့လေတို့ဟာတို့သွားနေတယ်ရောခေါမှကြဖြစ်တယ်ရောခေါမှပုံမဟင်ဘာညာရေကိုကိုကိုသွားတော့မတတ်ဘူးပို့ပါလေဒီပုံမတတ်ဘူးနော်ဒီဟိုကဘွေးကြီးတမန်ကနေနေပုံမဟင်အဲအဲအဲဒါဒါဒါတော့မလုပ်နဲ့သာဆောင်တော့မလုပ်နဲ့ အဲ့ဒါလို့သူကသူသွားတော့ဗျာသူမတော်ပါဘူးသူကပွဲကြီးတမကကြည့်နေုံနဲ့မဟုတ်ဘူးမှန်ပါပါဟင်ပွဲကြီးတမကကြည့်နေုံနဲ့ဗျာကဲပါဆောင်ချင်နေလို့ဒါပါပဲဗျာဆရာတော်ဘုရားနဲ့မောနေပါလေဗျာဟုတ်မှာတမန်ကျော်ပါပြီတမန်ရောက်ပါပြီးမှမောဒီတို့တို့လိုချင်တာမပြီးနေနေကိုပြောလိုက်ပြောစူးစမ်းစူးစမ်းပါဗျာဟင်ဟိုမှာ ရာတော်ဘုရားရဲ့တိလတရဏဂုံဥပုဒ္ဒောရှင်နံကိုနားရပါတယ်ဗျာအနားရဲဟွာပြီးတော့စိတ်ကမှအရင်အပြင်မှာအရင်ဖူးခြင်းနဲ့ဆန္ဒတွေပေါ်လာပြီချက်ပါအောင်ဖူးတယ်အဲ့ဒါတော့ကြီးတာပေါ့ဘူးဟင်တရားနာတရားနာဗျာအဖို့တော်တိတာဟုတ်တယ်ဟုတ်တယ်ဘာဝနာပြည့်နေကိုဘာဝနာပြည့်နေခေါ်တာပါပဲဟုတ်တယ်အဲ့ဒါလည်းသူခေါ်တာမဟုတ်ဘူးဆရာပါဗျာ အဲဒီရေးနေဟောနေတဲ့ခါကျတော့သူညာကရေးတာလေဟုတ်ကဲ့ပါတော့ကာမဘုံပဲရေးမှမှာလို့ခုချိန်တော့တို့ပဲဟုတ်ကူပဲတဘောပတ်ပါပြီခင်ဗျာတော့ပေါ့တို့ရေးရမို့ကျမဖေရကျမဖေရကျမဖေရကျမဖေရအရန်ကျေးဇူးတင်ပါပါလေခင်ဗျာတတိတော်တော့ခွင့်ပြုပါဦးခင်ဗျာ